နေ့ကကလျာဏမိတ်တာဟာတတ္တတရားနဲ့ပြည့်စုံရမယ်လို့သိခံပြီးတော့ပြောသွားပါတယ်။ဒီတတ္တတရားဟာတိဩကပတာရတတ္တာနိဩကပနာတတ္တာသုံးအဓိကမတတ္တာနဲ့လေးအာဂမိယတတ္တာ၄မျိုးကောင်းစဉ်ပြောသွားပါတယ်။အဲ့ဒီတွေက စာရသတ္တာကိုတော့အချင်းချင်းပြောသွားပါပြီ။နှစ်ခုမြောက်ဖြစ်တဲ့ဩကပနာသတ္တာကိုမနေ့ကသတိပဋ္ဌာန်လုပ်ငန်းစဉ်နဲ့တွဲဆက်ပြီးတော့အစာပိုင်းနည်းနည်းဖြည့်ရှင်းခဲ့ပါတယ်။အဲဒါဒီနေ့ဆက်လက်ပြီးတော့ပြောဖို့ပါပဲ။ပထမဆုံးဩကပနာသတ္တာကတော့စေတနာ၃ပါးရဲ့ ဂုံတွေကိုတတ်နိုင်တယ်များကြာဘူးနာဝနဲ့ရှင်ရင်ပြီးတော့နှုတ်ပေးကောင်းတာပြည့်ကောင်းကျိုးရဆိုးတာပြည့်ဆိုးပြည့်ရလို့ဒီလိုအခြေခံယုံကြည်ချက်လေးရှိထားနေရပါတယ်အဲ့ဒီလိုနည်းနဲ့ရှိနေနေတဲ့တတ္တတရားကိုတနည်းအားဖြင့် ကြာဘူးနာဝနဲ့နိုးနေတဲ့ဩကပနသတ္တတရားကိုအလုံးနဲ့ပြည့်စုံပြည့်ထောင်ပေးရပါတယ်အလုံးဆိုတာသူတတိပဋ္ဌာန်အလုံးပါပဲအခုဘုန်းကြီးတို့ယောဂီတွေဟာဒေသနာနည်းနဲ့အညီကာယဝေဒနာစိတ်ဓမ္မခေါ်တဲ့အာယုံ၄ချက်ပေါ်ကိုက်ပေါ်ကိုက်မှာ စိတ်အားဆိုင်ပြီးတော့ချိန်လာခိုက်ဆွဲဆွဲမြဲမြဲရှိမှနေတဲ့သတိပဋ္ဌာန်လုပ်ငန်းတွေလုပ်နေကြပါတယ်။အဲ့ဒီလေးမျိုးတည်းကရှိဥစွာကာယခေါ်တဲ့အာဟုအပေါင်းလိုက်ကြည့်လို့တော့မရပါဘူး။အဲဒီကာယတွေကအစိတ်ပိုင်းတွေအများကြီးရှိပါတယ်။ကျန်စာအပြင်ပြောရမယ်ဆိုလို့ရှိရင် ထိုင်တာရယ်ထတာရယ်သွားတာရယ်ရက်တာရယ်လဲလျောင်းတာရယ်ကိုယ်တာရယ်ဆန့်တာရယ်စောင်းတာရယ်ငဲတာရယ်ဒါတွေပေါ့အဲ့ဒါတွေပဲခြေခံထားပြီးတော့ပြောကျင်ပါသေးတယ်အဲ့ဒီလိုစိတ်ပိုင်းတွေကရှိဥစွာထိုင်တာကိုနမူနာထားပြီးတော့စာရွေးနဲ့လက်တိတစ်ခုပေါင်းစပ်ပြီးတော့ဖြည့်ရှင်းကြကြပါတယ်မမကနေပြီးတော့ ထိုင်တော့မယ်အပြည့်ပထမဆုံးထိုင်ခြင်းတဲ့စိတ်ကလေးပေါ်လာတယ်။အဲဒါနန္တရားခေါ်တယ်။အပြည့်ကြီးအောက်ကိုထိုင်ထိုင်ချတာလေးလေးပြီးတော့ကြကြသွားတာဒါယုတ်တရားခေါ်ပါတယ်။အဲဒီနာနဲ့ယုတ်တရားဟာထိုင်စေခဏမှထင်ရှားနေပါတယ်။ထိုင်ချစေခဏမှထင်ရှားနေပါတယ်။အဲဒီထိုင်စေခဏမှထိုင်ခြင်းတဲ့နန္တရားနဲ့ ထိုင်တဲ့ယုတ်တရားထင်ရှားနေပါတယ်ဒါပေမဲ့လို့သူတို့ဖြစ်ခိုက်လက်ပြီးတော့မရှိရင်ထိုင်နေတဲ့နံတရားကိုလည်းမသိပါဘူးထိုင်ရှားတဲ့ယုတ်တရားကိုလည်းမသိပါဘူးအဲတော့သူတို့ဖြစ်တဲ့မှာလက်ပြီးတော့ရှိမှမှထိုင်နေတဲ့နံတရားနဲ့ထိုင်တဲ့ယုတ်တရားနားလည်နိုင်ပါတယ်ထိုင်နေတဲ့စိတ်အစဉ်စဉ်နဲ့ထိုင်တဲ့ရုပ်အစဉ်စဉ်ပေါ့လေ သိသွားနိုင်ပါတယ်အဲဒီထိုင်ခြင်းနဲ့နံတရားအစဉ်စဉ်နဲ့ထိုက်ထိုက်ခြားတဲ့ယုတ်တရားအစဉ်စဉ်ဟိုပဲလောကဝါဒအားဖြင့်ထိုင်တယ်လို့ခေါ်ပါတယ်လူမျိုးအလိုက်ပေါ့လေအယောဟာဒါလေးလည်းပဲကွဲသွားမှာပါပဲအဲဒီလိုလောကဝါဒအနေအားဖြင့်မှတ်တဲ့အခါကျတော့ထိုင်တယ်ထိုင်တယ်လို့ယူမှတ်ရပါတယ်ဟုတ် တချို့ကတော့အဲဒီလိုလောကဝါဒအနေအချင်းထိုင်တဲ့အမှုအရာကိုအမိတက်တက်ပြီးတော့မှတ်ရတာနည်းနည်းဝန်လေးပုံပေါ်ပါတယ်။အမှန်ကတော့အမိတက်ပြီးတော့မှတ်မှသဘာဝကျပါတယ်။ဘုဒ္ဓကိုယ်တိုင်ကပဲအမိတက်ပြီးတော့မှတ်ပုံလေးသတိပဋ္ဌာန်ရဲ့အစဒေသနာပိုင်းမှာပြပါတယ်။ပြပုံကတော့ ကာယေကာယ ानु ပစီဝိဟရတိဒီလိုပြပါတယ်အဲ့ဒီမှာကတော့ကာယေလို့ပေါင်းပြီးတော့ပြထားပါတယ်တကူလုံးကာယကိုဒီလိုရှိရမယ်တော့မဟုတ်ပါဘူးဒီပုံပန်းတဏ္ဍာကြီးဒီလိုရှိရမယ်တော့မဟုတ်ပါဘူးအဒီကာယတွေထဲမှာအမျိုးမျိုးရှိနေပါတယ်ထိုင်တဲ့ကာယလည်းရှိတယ်အဲသွားတဲ့ကာယလည်းရှိတယ် လဲချတဲ့ကာလည်းရှိတယ်။ရနေတဲ့ကာလည်းရှိတယ်၊ကိုွေးတဲ့ကာလည်းရှိတယ်၊ဆန့်တဲ့ကာလည်းရှိတယ်မျိုးစုံနေပါတယ်။ပရမသဘောနဲ့ပြောလို့ရှိရင်လည်းပဲမာပြောတဲ့ကာယရှိတယ်။ယူစီဖွက်တွဲတဲ့ကာယရှိတယ်၊ပူသွေးအေးတဲ့ကာယရှိတယ်။တောင်းတင်းလှုပ်ရှားတဲ့ကာယရှိတယ်ဒါတွေပါပဲ။အဲ့ဒါတွေကာယတွေပါပဲ။သိတယ်လို့ယူရမယ်ဆိုလို့ရှိရင်အခုကာယေထိုင်သောကာယ၌ အနုပတ္တိအာမန်ထထရှိလျက်ဥရတိနေရမယ်။ထိုင်သောကာယဘောမှာအာမန်ထထရှိနေရမယ်ဆိုတော့ဘယ်လိုရှိရမှာလဲဆိုတာရှိဖို့မပါဘူး။ဒီတော့ဓမ္မကာယနုပတ္တိမှာကာယဆိုတဲ့စကားလေးတစ်လုံးထည့်ထားတယ်။အဲဒီကာယကရှိဖို့ကိုပြတာ။ကာယကိုကာယလို့ရှိဖို့ထိုင်တဲ့ကာယဘောမှာထိုင်တဲ့ကာယလို့ရှိဖို့ အဖြောင်ကားဆိုလို့ရှိရင်ထိုင်တာကိုထိုင်တယ်လို့ရှုဖို့ဆိုတာအတန်တိတ်အနိတပုံလေးမြတ်စွာဘုရားကိုယ်တိုင်ဓမ္မပြသထားတာသိရှင်းမှာစာပိုင်းမှာတော့ပေါ်ရပေါ်ရလေးတွေကိုလောကဝါဒအတိုင်းအနိတတပြီးတော့မှတ်မှတမာတိဖြစ်ရပါတယ်ခြားခြားနာနာလည်းရှိနိုင်ပါတယ်ဥပမာဖြင့်ဘာနဲ့ဒီလဲဆိုတော့ လူတွေမွေးလာတိုင်းမွေးလာတိုင်းအမိမတဖဲနဲ့လူလူဆိုလို့ရှိရင်ဘယ်လူမှသိမှာမဟုတ်ဘူး။သုံးတရားပြောစရာဆိုစရာခိုင်းစရာရှိလို့ရှိရင်လူလူလူပြောလို့ရှိရင်ဘယ်သေးွယ်တော့မလဲ။ကိစ္စလည်းမပြီးနိုင်ဘူး။ဒီတော့အမိလေးတွေအတိအကျဒီမှာမွေးလာရင်တတ်ရတာ။ဆာကြနာနာဖြစ်အောင်တတ်ရတဲ့သဘောပဲ။အမိတတ်ရတာလူအပ်လို့တတ်ရပါတယ်။ဒီနည်းဥပမာလည်းပဲ သင်္ဘောဘောကကုံလေချတဲ့အခါမှာတာလီတန်ဆိုတာရှိပါတယ်ဒီတာလီတန်နဲ့တစ်ခုချင်းတစ်ခုချင်းပေါ့လေမှတ်သားရတယ်ကုံလုံးယုံလေးအပစ္စည်းတွေတဏှာမှပြောင်းမယ်သို့မဟုတ်သင်္ဘောဘောတင်မယ်ဆိုလို့ရှိရင်လည်းအလားတူတာလီတန်အသုံးပြုရပါတယ်တကယ်လို့တာလီတန်အသုံးမပြုဘူးဆိုလို့ရှိရင်သင်္ဘောတဲ့ပစ္စည်းတွေဘယ်လောက်ရောက်သွားပြီကိုယ်တော်တဲ့ပစ္စည်းတွေဘယ်လောက်ဝင်သွားပြီဆိုတာမှတ်မှတ်သားသားမရှိတော့အဲ့ဒါရှုပ်ထွေးပြီးတော့ ပြင်မသွားနိုင်ပါနဲ့။ဒါကြောင့်ဒါလီတာအသုံးပြုရတာဟာအကျိုးရှိပါတယ်။ဒါလိုပဲအခုပေါ်ရပေါ်ရလေးဒီအနိတမှတ်တာအကျိုးရှိပါလိမ့်မယ်နော်။ဒီနည်းအားဖြင့်လည်းပဲသာသင်္ကာသကလေးဟာစလုံးလေးမှတ်မိအောင်ဆရာသင်ပြတဲ့အတိုင်းရေးရရပါတယ်။အတန်လေးထွက်ရပါတယ်။ဒါမှစလုံးလေးမှတ်မိပြီးတော့အတန်တော်ကလေးတွေလည်းပဲတိကျနိုင်ပါတယ် ဒီလိုနဲ့ပဲတစ်ဆင့်တစ်ဆင့်ပေါ်လေးအတ္တမှန်လေးတွေရရှိပြီးတော့စာဖတ်တတ်သွားတဲ့အခါမှာနောက်ပိုင်းအထူးသလုံးတွေထွက်ပြီးတော့တန်ဖတ်ဖို့မလိုပါဘူးတောက်တောက်တောက်တောက်နဲ့တခါလေးတွတ်တွတ်နဲ့ဖတ်နိုင်သွားမှာပါတော့ဒီလောက်ဆိုလို့ရှိရင်ဘုန်းကြီးတို့ပိဋကသဘောပေါက်ပြီးပါဖြစ်ပါလိမ့်မယ်ခုမမကနေပြီးတော့ထိုင်ထားတဲ့အခါမျိုးမှာအောက်ကိုညွတ်ပြီးတော့ကြာသွားတယ်ဆိုတဲ့ကောထိုင်ဆိုတဲ့ဟာသဘောအမူအရာဖြစ်လာပြီ အဲ့ဒီဟာကိုအမိတလို့ရှိရင်သူ့ပေါ်လာတဲ့သဘာဝအမူအရာအလိုက်ထိုင်တယ်ဆိုတဲ့အမိတက်ရမယ်။ကလေးတွေကတော့စလုံးတင်တဲ့အခါမှာအတန်ထွက်ရပါတယ်ဓမ္မကတော့အတန်တိတ်ပါပဲစိတ်ခဲရပဲဆိုရမှာပဲတရားကဆိုမလို့ပါဘူးထိုင်တယ်ထိုင်တယ်တိပိတိတိပိတိအဲ့ဒါမှာလို့မှတ်သွားအဲ့ဒါကာယီကာယ ानु ပတိဝေရတိခေါ်ပါတယ်ကာယီထိုင်တော့ကာယနဲ့ကာယ ानु ပတိ ဆိုင်သောကာယဟုမပြတ်မလားရှိလေအဝိရတိနေတယ်တဲ့ဒေလို့ဆိုလို့ရှိရင်ထိုင်ရုပ်ပေါ်မှာထိုင်တဲ့ရုပ်အမူအရာပေါ်မှာထိုင်တယ်လို့မပြတ်မှရှိမှာပမတတ္တရှိတယ်ဆိုတာကဓမ္မရှုဖို့သရုပ်ပြထားတယ်ဓမ္မအင်းအာသုတွေပြထားတယ်အာတာပိစတိမှာသမ္ပဉ္ဇဏ်တော့တယ်အာတာပိဆိုတာအပူရခြင်းကြောင့်ရဆက်ရမယ် ထိုင်ချတဲ့ရုပ်အမူအရာပေါ်မှာရှိသေးတဲ့စိတ်အစီအပြည့်အဝရောက်တော့အောင်လို့အားစိတ်တဲ့သဘောလေးပေါ့လေအဲဒီအားစိတ်တဲ့သဘောလေးကိုပါဠိလိုအာတာပခေါ်တယ်။ပူရင်းကြောင့်ရတဲ့သဘောလေးအဲဒီအာတာပရှိတဲ့ပုဂ္ဂိုလ်အာတာပိလို့ခေါ်တယ်ယောဂီပုဂ္ဂိုလ်သူတို့ကတော့ဓမ္မအမြဲမပြတ်ပူရင်းကြောင့်ရဆိုင်ပါတဲ့ထိုင်ချတဲ့ရုပ်အမူအရာပေါ်မှာပေါ့လေစူးစူးစိတ်စိတ် ခါတဲ့အမှတ်နဲ့အောင်ဆိုပြီးတော့အကြောင်းရစိတ်တဲ့သဘောလေးအဲ့ဒီအင်အားလေးပါပါစေတဲ့ဒီလိုကြောင်းရဆက်ရဘလို့ထို့အတူပဲစတိမာအယအမြဲတမ်းစွဲမြဲတဲ့တတိလေးလည်းပဲရှိပါစေတဲ့ဒီကလေးထိုင်ချတာကစပြီးတော့ဆုံးသွားတဲ့အထိထိုင်တဲ့အမူအရာရုပ်ကိုမလွတ်ရအောင်လို့စွဲမြဲစွာရှုမှတ်တဲ့တတိကလေးအဲ့ဒီအားလေးလည်းပါပါစေတဲ့အဲ့ဒီအားလေးလည်းရှိပါစေတဲ့အဲ့ဒီလိုစွဲမြဲစွာ ရှုနိုင်တော့ရှုရရှုရခဏထိုင်ချတဲ့ရုပ်အမူအရာပေါ်မှာလူလည်းစိုက်ကလေးကပ်ကလေးကြသွားတဲ့သမထခေါ်တဲ့သမာဓိလေးလည်းဖြစ်လာတာပဲဒေသနာထဲမှာတော့အဲ့ဒါကြီးတော့မပြဘူးဒါပေမဲ့လို့အဖွင့်ကျမ်းဂန်များကအဲ့ဒီဟာလေးတွေအလိုလိုပါသွားတယ်ဆိုတာဖော်ပြပါတယ်အဲ့ဒီအင်အားစုတွေလည်းပဲရှိတယ်အဲ့လိုစူးစိုက်ကြသွားတော့ ထိုင်တဲ့အမူအရာဆက်ဆက်ပေါ်မှာဆူဆိုင်ကြသွားတော့လေးကလေးလေးကလေးဤကလေးဤကလေးဆိုတာထိုင်တဲ့ရုပ်အမူအရာသဘောကြီးသိလာတာပဲအဲ့ဒါသံသံကြံတော့ရသံကျင်ညပညာပဲအဲ့ဒီလိုသိရတာဟာမှန်မှန်ကန်ကန်သိတာပဲပြီးတော့တထိုင်ပြီးတထိုင်တထိုင်ပြီးတထိုင်တည်ရှင်းတည်ရှင်းကွယ်ကွယ်ကြကြသိလာတာပဲ သိပုံချင်းမတူသိတယ်လို့တာမညဆိုပဲလို့ဒီထဲမှာစံဆိုတဲ့ပုတ်ပဆိုတဲ့ပုတ်တွေကပါလာတာကမှမှန်မှန်ကန်ကန်ကွဲကွဲပြားပြားသိလာတာတဲ့အထူးစိတ်အားဆိုင်ပြီးတော့မလွတ်တဆွေးမြဲစွာရှိရင်အဲ့ဒီထိုင်တဲ့ရုပ်သဘောကိုတပိုင်းတစားသိတာမဟုတ်ဘူးတောက်လျှောက်ကြည့်တခါတဲ့အပြည့်အဝကွဲကွဲပြားပြားကိုသိသွားတာအဲ့ဒီလိုအတိပဲလည်းရပါတယ် ဒီတော့ဒီလိုကြည့်သွားတာလည်းပဲသာဖတ်ထားလို့ကြည့်တာမဟုတ်ဘူးဆရာကပြောလို့ကြည့်တာမဟုတ်ဘူးဆံဆိုတာကိုယ်တိုင်ကြည့်တာတဲ့ကိုယ်တိုင်ကြည့်တာလည်းမကွဲမပြားရှိရှိခွေးတွေမဟုတ်ဘူးဆိုတာကိုယ်ကိုယ်ပြားပြားကြီးထူးထူးခြားခြားကြီးကြည့်သွားတာအဲလိုအတိတ်ပဲလည်းထွက်တယ်ဒီလိုအလုံးချုပ်လိုက်မယ်ဆိုလို့ရှိရင်သံပါကျင်ညအရာမှန်မှန်ကန်ကန်ကွဲပြားထူးခြားစွာတည်မှု နံပါတ်2ကပြည့်ပြည့်ဝဝကွဲကွဲပြားပြားတိတိကျကျတည်မှုနံပါတ်3ကကိုယ်တိုင်ကွဲကွဲပြားပြားတိတိကျကျတည်မှုဆိုတာတော့အလေးပဲရှင်းထွက်လာတယ်အဲဒီလိုဝိရိယစတိသမာဓိဒီ3မျိုးအင်အားစုပါနေတာခုနသမာဓိပါဆိုလို့ရှိရင်၄မျိုးပေါ့လေ၄မျိုးအင်အားစုပါနေတာကိုပဲပါဠိလိုအနုပသနာလို့ခေါ်ပါတယ် အဲ့ဒီပိုင်ရှင်ပုဂ္ဂိုလ်အနုပစီလို့ခေါ်ပါတယ်ပြီးတော့ထိုင်ချတဲ့အမူအရာသဘောပေါ်မှာသူကသဘောကိုတက်ခွဲကြည့်လိုက်လို့ရှိရင်ခုနနာနဲ့ယုတ်တရားနှစ်ပါးပါနေပါတယ်ဒီနာနဲ့ယုတ်တရားနှစ်ပါးပါပါလေးရဲ့ရှိဥစွာယုတ်ကိုဥစားပေးပြီးတော့မှတ်ရတာဘာဖြစ်လို့လဲဆိုတာစိစစ်စီရလေးလုံးနေပါလိမ့်မယ်အဲ့ဒါစိစစ်ကြပါမယ် ကျမ်းဂန်များမှာပြထားတာယထာပါကတဥပသနာဒီလိဆိုတဲ့ထင်ရှားတဲ့အာယုံအလိုက်စိတ်ဥဇောဥပသနာရှိပါပဲတဲ့နာနဲ့ယုတ်တရားနှစ်ပါးထဲမှာနာကသိမထင်ရှားဘူးယုတ်ကထင်ရှားတယ်ဒီတော့ထင်ရှားတဲ့ယုတ်ကိုဥစားပေးပြီးတော့ထိုင်တယ်ထိုင်တယ်ထိုင်တယ်ဆိုလို့မှတ်ရပါတယ်ယုတ်တရားမြန်မြန်ကြီးထိုင်ရှားလို့ရှိရင်တော့မရပါဘူး ပြီးတော့နေနေထိုင်မယ်လို့ခုနသိအားဆိုင်မှုနဲ့ဆွေးမြေ့စွာရှိမှုစူးစိုက်မှုမရှိဘူးဆိုလို့ရှိရင်လည်းပဲအဲ့ဒါကနည်းနဲ့မသိနိုင်ပါဘူးပြီးတော့ဖြည်းဖြည်းလေးလေးလုပ်ရမယ်သိအားဆိုင်မှုဆွေးမြေ့စွာရှိမှုဒီထဲမှာစိတ်စူးစိတ်မှုအဲ့ဒါအမြဲတည်းရှိဖို့လည်းလိုပါတယ်အဲ့ဒီလိုဖြည်းဖြည်းသာသာလေးတည်ရှင်းတည်ရှင်းလူမာလိုထိုင်ချလို့အဲ့ဒီထိုင်ရုပ်သဘောပေါ်မှာ တောင်းလဲတင်းလဲလေးလဲပေါ့အဲ့လိုသဘောပေါ်မှာသိကြသွားလို့ရှိရင်တောင်းတင်းလေးကြတဲ့ရုပ်သဘောအမှန်လေးဒီမှာတိတိသွားတာပဲအဲ့ဒီတောင်းတာတင်းတာလေးကြသွားတာကရုပ်တရားသူ့ကိုတိတိနေတာလေးအနန္တရားဆိုတော့အကျုစရာနဲ့ရှိတာကွဲလာတာပဲရှိနေရင်ကွဲတာစဉ်းစားလို့ကွဲတာမဟုတ်ဘူးအဲ့ဒါလို့တောင်းတင်းလောက်ကြလေးကြတဲ့ရုပ်သဘောနဲ့ သူ့ကိုသိတဲ့နာမ်သဘောတကယ်အရှိကိုတိတိကျကျသိလိုက်လို့ရှိရင်ဒီထဲမှာပုဂ္ဂိုလ်တ attva မပါဘူးယောက်ျားမိန်းမမပါဘူးရုပ်နဲ့နာမ်ပဲဆိုတာပေါ့လေရှင်းရှင်းလင်းလင်းတခါလဲကြည့်ပါလို့ရှိရင်ဩဘုရားဟောထားတာရုပ်နဲ့နာမ်ဒီတရားနှစ်ပါးသာရှိတယ်ဆိုတာမှန်နေငါအခုကိုယ်ရဖြစ်နေပြီဆိုတာပေါ့လေကိုယ်ရဉာဏ်နဲ့အတိအကျဆုံးဖြတ်ချက်ကြသွားတာအဲ့ဒါတတ္တတရားပဲပါ ဩကပနာတတ္တတရားသိလာတော့ဒီတော့ဒီစကားအရဆိုရင်တတိပဌာန်အလုပ်ကိုအထုတ်ပြီးတော့အတိညာလေးပွားအောင်ပြုလုပ်ခြင်းအပြင်ဩကပနာသတ္တာကိုတိုးမြှင့်ပေးရမယ်ဆိုတာဒီမှာရှင်းရှင်းကြီးအတိတ်ပဲပေါ်လာပါပြီအဲ့ဒီနေ့တိုင်းဆက်ပြီးတော့နောက်နောက် အထိုင်ဒီမှာလည်းပဲထိုင်တယ်ထိုင်တယ်ဆိုတာပေါ့လေပေါ်လာရင်မှတ်ရတာပါပဲစာကြောင်းတစ်ခုထပ်ပြီးတော့ဖတ်လို့ပါပဲအဲ့ဒါလို့မှတ်ပါမြင်ရရင်ခုနဝိရိယတတိသမာဓိပေါ့လေအားကောင်းလာတဲ့အခါမှာထိုင်တော့မယ်ပြုထိုင်နေတဲ့စိတ်အဆင့်စဉ်လေးတွေအကြောင်းတရားလေးတွေသိလာတယ်ထိုင်နေတဲ့စိတ်အဆင့်စဉ်ရောက်ထိုင်ရုပ်အဆင့်စဉ်အကျိုးတရားလေးတွေလည်းသိလာတယ်အကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဒီမှာ တဆင့်တိုးပြီးအတိညာလေးတွေပွားပြန်တယ်။ထိုင်စေကနာမှာတိချာသူ့ဆက်ဆက်ရှိလို့ထိုင်ရင်တဲ့စိတ်အစဉ်စဉ်အကြောင်းဖြစ်စဉ်ကြီးနဲ့ထိုင်ရုပ်အစဉ်စဉ်အကျိုးဖြစ်စဉ်ကြီးကိုကွက်ကွက်ကွင်းကွင်းရှင်းလင်းစွာသိရတော့ဩထိုင်နေတော့မှအကြောင်းနဲ့အကျိုးဒီမျိုးပဲဒီမျိုးကလည်းဒီပြင်ဘာမှမရှိဘူး ဘုရားဟောတာကအကြောင်းဖြစ်စဉ်အကျိုးဖြစ်စဉ်ဒါကြီးကိုလောဘဖြစ်နေတာပဲကိုတော့ကအကြားလောက်တာအခုတော့ကကိုရိအမြင်ဖြစ်လာပြီတက်ပန်ပါလားဆိုတာပေါ့လေကိုရိဉာဏ်မြင်နဲ့ဒါလည်းဓမ္မအတိအကျဆုံးဖြတ်ချက်ကြဉာဏ်တစ်ဆင့်တိုးလာတော့သတ္တတရားကလည်းအစဉ်မြင့်တက်လာပါအဲ့ဒါဩကပနသတ္တပါပဲကြောင်းကျိုးဆက်ဖြစ်ပုံကိုဆက်လက်ပြီးတော့ပြောကြရပြီးတော့ အများကြီးကြံပါသေးတယ်ဥပမာလေးတွေနဲ့ထည့်သွင်းပြီးပြောဖို့လည်းရှိပါသေးတယ်ဒါကြောင့်လည်းဒီနေ့အချိန်ကုန်သွားပါပြီအချိန်လောက်နည်းနည်းပြန်သွားပါပြီအဲတော့ဒီနေ့တော်ကြဦးစို့ဘုရားတို့ပြိတ္တဘုရားတိခံတရားတွေစိတ်ဆက်ဆက်ရှုမှတ်ပြီးတော့မဖောက်မပြားပြေဝစွာကိုယ်ပိုင်ညာနဲ့ကွဲပြားထိကြစွာတည်မြဲပြီးတော့ဩကပနာသတ္တာကိုမြင့်တင်ပြီးနိုင်ပြီးတော့နောက်ဆုံး ရိယမဉ္ဇဉ်ကိုဉာဏ်နဲ့နိဗ္ဗာန်မျက်မှောက်ပြုတဲ့အထိကျေးဇူးပွားများအထူးနိုင်ကြပါစေဒီစုတောင်းရင်ဒီဒေသနာဒီကုန်းချုပ်လိုက်ပါတယ်